ခန်းကြီး35အငယ်1မှ9မောဘလွင်ပြင်ယော်ဒန်မြစ်နာယေဒီခေါမြို့တစ်ဖက်၌ဒါဝရဖျားသည်မောရှိကိုခေါ်တော်မူ၍တင်ဒီဣဒရေလအမျိုးသားတို့အားဆင့်ဆိုရမည်မှာသူတို့သည် အမွေခံသောမြေ၌လေဝိသားတို့နေเสียဖို့မြို့တို့ကို၎င်းမြို့ပတ်လည်နေတို့ကို၎င်းပေးရကြမည်ထိုမြို့တို့သည် လေဝိသားနေเสียဖို့ဖြစ်၍မြို့ပတ်လည်နေတို့၌တိုးနွားအဆရှိသော တိရစ္ဆာန်များနှင့်ဥစ္စာများကိုထားရမည်။လေဝိသားတို့အား ပေးသောမြို့နယ်တို့ကိုမြို့ပြင်ပတ်လည်၌အတောင်တထောင်ကျေစေရမည်။မြို့ပြင်အရှိအနောက်တောင်မြောက်အရက်လေးမျက်နှာ၌နှထုံစီတိုင်းထွာ၍ထိုမြေအလဲချက်၌မြို့တည်ရမည်။ဤ၍ကမြို့နယ်အတိုင်းအရှိဖြစ်ရသည်။ငယ်၆မှ၈ လေဝိသားတို့အားပေးသောမြို့တို့တွင် လူကိုတတ်သောသူသည် ပြေး၍မိခိုရာမြို့6မြို့တို့ကိုရွေးထားရမည်ထိုမြို့မှတပါအခြားသောမြို့42မြို့တို့ကိုပေးရမည်ထိုတို့လေဝိသားတို့အားပေးရသောမြို့ပေါင်းကားနေနှင့်တကွ48မြို့ဖြစ်သည်ထိုမြို့တို့ကိုဣဒရေလအမျိုးသားပိုင်သောမြေတဲကနှုတ်ရမည်များသောမြေကိုရသောသူသည် များသောမြို့ နဲသောမြေကိုရသောသူသည်နဲသောမြို့တို့ကိုပေးရမည် လူအသီးသီးတို့သည် အမွေခံရသည့်အတိုင်းမိမိတို့မြို့များတဲကနှုတ်၍လေဝိသားတို့အားပေးရမည်အငယ်ကူမှ၁၉တဖန်မောရှိအားသာရဖျားကတင်ဒီဣဒရေလအမျိုးသားတို့အားဆင့်ဆိုရမည်မှာတင်တို့သည်ယော်ဒန်မြစ်ကိုကူး၍ခါနန်ပြည်သို့ရောက်ကြသောအခါ လူအသက်ကိုအမှတ်တမဲ့တတ်မိသောသူပြေး၍မိခိုရာမြို့တို့ကိုရွေးထားရမည်ထိုမြို့တို့ကလူအသက်ကိုတတ်သောသူသည်ပရိသတ်ရှိသို့ရောက်၍တရားစီရင်ခြင်းကို မခံမီတိုင်အောင်တေဆန်းတေစေသောသူ၏လက်မှလွတ်၍မိခိုရာမြို့ဖြစ်ရသည်လေဝိသားတို့အားပေးသောမြို့တို့တွင်ယော်ဒန်မြစ်ရှေ့ဘက်၌မိခိုရာမြို့သုံးမြို့ ခါနာပြည်၌မိခိုရာမြို့သုံးမြို့ပေါင်း6မြို့တို့ကိုရွေးထားရမည်ထိုမြို့6မြို့တို့ကလူအသက်ကိုအမတ်တမဲ့တတ်မိသောဣဒရေလအမျိုးသားတင်တို့တွင်တဲခိုသောတပံအမျိုးသားတို့သည် ပြေး၍မိခိုရာမြို့ဖြစ်သည်တို့ရတွင် လူအသက်ကိုတေစေခြင်းကတန်လက်နှင့်ရိုက်လျင်လူတက်ဖြစ်၏လူတက်သည်အတေတက်ခြင်းကို အမှန်ခံရမည် လူအသက်ကိုတည်စေခြင်းဟာကြောက်ခဲနှင့်ဖြစ်လျင်လူသက်ဖြစ်၏အသေးသက်ချင်းကိုအမှန်ခံရမည်လူအသက်ကိုတည်စေခြင်းဟာတက်သားလက်နဲ့နှင့်ရိုက်လျင်လူသက်ဖြစ်၏အသေးသက်ချင်းကို အမှန်ခံရမည်တေသာတေစေသောသူသည် လူသက်ကိုတွေ့သောအခါကိုယ်တိုင်တတ်ရမည်အငယ်20မှ34သူတစ်ပါးကိုအညှိုးထား၍တွန်းချတော်၎င်း သေစေခြင်းဟံချောင်းမြောင်း၍တစုံတစ်ခုနှင့်ပြစ်တော်၎င်းသေစေခြင်းဟံမုံသောစိတ်ရှိ၍လက်နှင့်ရိုက်တော်၎င်းထိုတို့ပြုသောသူသည်လူတက်ဖြစ်သောကြောင့်အသေးတချင်းကိုအမှန်ခံရမည်တေဇံတေစေသောသူသည်တွေ့သောအခါတတ်ရမည်သို့မဟုတ် မုံသောစိတ်မရှိဘဲအမှတ်တမဲ့တွန်းချတော်၎င်းမချောင်းမြောင်းဘဲစုံတစ်ခုနှင့်ပြည့်မိတော်၎င်းသူဤရန်သူမဟုတ် မုံသောစိတ်မရှိ သူ့ကိုမမြင်ဘဲလျက်တေအောင်ကြောက်ခဲနှင့်ပြင့်မိတော်၎င်းယခုစီရင်ထုံးဖွဲ့သည့်အတိုင်းပရိသတ်တို့သည်တတ်သောသူနှင့်တေစားတေစေသောသူတို့ဆက်ကြ၌တရားစီရင်၍တတ်သောသူကိုတေစားတေစေသောသူ၏လက်မှနှုတ်သည်ဖြင့်အထက်ကပြေး၍မိခိုသောမြို့သို့ပြန်ပို့ရမည်ဓမ္မစီလောင်းခြင်းကိုခံရသောယေဘရဟိမင်းမသေးမီတိုင်အောင် ထိုမြို့၌နေရမည်လူအသက်ကိုတတ်မိသောသူသည် ပြေး၍မိခိုသောမြို့နယ်ပြင်သို့ထွက်သောတေစားတေစေသောသူသည်မြို့နယ်ပြင်မှထိုသူကိုတွေ့၍တတ်လျင် လူအသက်ကိုတတ်သောအပြစ်မရှိ အကြောင်းမူကားထိုသူသည်ယေဘုဟိမင်းမသေးမိတိုင်အောင်မိမိမိခိုသောမြို့ထဲမှနေရမည်ယေဘုဟိမင်းတေသောနောက်မှ ထိုသူသည်မိမိပိုင်သောမြေသို့ပြန်ရသောအခွင့်ရှိ၏ ဤ၍ကားသင်တို့သည် နေလေရာရာ၌သားမြေးအစဉ်အဆက်စောင့်ရသောစီရင်ထုံးဖွဲ့ချက်ဖြစ်သတည်း။လူအသက်ကိုသတ်၍လူသတ်ဖြစ်သောသူမည်သည်ကား၊သက်သေခံချက်ရှိသည်အတိုင်းအသေသတ်ခြင်းကိုအမှန်ခံရမည်။သို့ရာတွင်သက်သေတယောက်တည်းသာရှိလျှင်မသတ်ရ။အသေခံထိုက်သောလူသတ်၏အသက်ဖိုးငွေကို မခံမယူရ။သူသည်အသေသတ်ခြင်းကိုအမှန်ခံရမည် မိခိုရာမြို့သို့ပြေးသောသူသည်ယဇ်ပုရောဟိတ်မင်းမသေမှီမိမိနေရင်းအရပ်သို့ပြန်၍နေမည်အကြောင်းအရွေးငွေကိုမခံမယူရ။ထိုသို့သင်တို့နေသောပြည်ကိုမညစ်ညူးစေရ။လူအသွေးသည်ပြည်ကိုညစ်ညူးစေတတ်၏။လူအသွေးကိုသွန်းသောသူ၏အသွေးအားဖြင့်သာထိုညစ်ညူးခြင်းကိုစင်ကြယ်စေနိုင်၏။ငါကျိန်းဝပ်၍သင်တို့နေသောပြည်ကိုမညစ်ညူးစေရ ငါထာဝရဘုရားသည်ဣသရေလအမျိုးသားတို့တွင်ကျိန်းဝပ်သည်ဟုမိန့်တော်မူ၏။